ခန်းကြီး30အငယ်1မှ8ယခုမူကားငါထက်အသက်ငယ်သောသူတို့သည်ငါကိုကဲ့ရဲ့တတ်ကြ၏သူတို့အဖများကိုငါသည်ယွန်ရှာ၍ငါတိုးစုကိုဆောင်သောခွေးတို့တွင်မျှနေရမပေသူတို့သည်အစွမ်းတတ္တိကုန်ပြီးမှငါအမှုကိုအဘယ်သို့ဆောင်ရွက်နိုင်သနည်းဆင်းရဲငတ်မွတ်သောကြောင့်သူတစ်ပါးများနှင့်မပေါင်းဖော်နည်းနည်းသောတောအရက်နှင့် လူဆိတ်ညံရာအရတ်သို့ပြေးကြ၏စားစရာဘို့ခြုံပုတ်နားမှာမလွှတ်မြက်ကိုရိပ်၍ရတံမြစ်ကိုလည်းတူးကြ၏လူနေရာမှ နှင်ထုတ်ခြင်းကိုခံရ၍တခိုးကိုလိုက်တဲ့ကဲ့သို့ သူတစ်ပါးတို့သည်လိုက်၍အော်ဟစ်ကြ၏ကြောက်မဲ့ဖွယ်သောတောင်ကြားမြေတွင်ကြောက်ခေါင်း၌နေကြ၏ခြုံပုတ်အောက်မှမြည်တမ်းလျက် စူးပင်အောက်မှာစုဝေးလျက်နေကြ၏လူမိုက်သားလူယုတ်သားဖြစ်၍အရရနှင်ထုတ်ခြင်းကိုခံရကြ၏အငယ်ကူမဆင်ငါယခုမူကားငါသည် သူတို့တီချင်းဆိုရာကဲ့ရဲ့ပုံခန်းရာဖြစ်ပါသည်တကားငါကိုယွန်ရှာ၍ဝေးစွာရှောင်တက်ကြ၏ငါမျက်နာကို တတွေးနှင့်မထွေးဘဲမနေကြ။ ဘုရားသခင်သည်ငါ့ကိုလေးနှင့်ပြည့်၍ညှင်းဆဲတော်မူသောကြောင့်သူတို့သည်ငါရှိမှဇက်ကြိုးကိုလွတ်တက်ကြ၏သူငယ်တို့သည်ငါလက်ရပဲ၌ထား၍ငါခြေကိုတွန်းကြ၏ငါကိုဖျက်ဆီးခြင်းဟံလမ်းဖို့ကြ၏ငါလမ်းကိုဖျက်၍ငါကိုလဲစေခြင်းဟံကြိုးစားကြ၏သူတို့တွင်သတိပေးသောသူမရှိကျဲသောတွင်ပေါက်၌ဝင်တကဲ့သို့ ငါ့ကိုတိုက်၍ဖြိုဖျက်ရာကိုခိုလှုံလျက်၊ငါ့ထံသို့တဟုန်တည်းပြေးလာကြ၏။ကြောက်မက်ဘွယ်သောအရာတို့သည်ငါ့အပေါ်သို့ရောက်၍၊လေတိုက်သကဲ့သို့ငါ့ဘုန်းကိုလိုက်သဖြင့်၊ငါ့စည်းစိမ်သည်မိုဃ်းတိမ်ကဲ့သို့လွင့်ကုန်ပြီ။ယခုမူကား၊ငါ့နှလုံးကြေကွဲပြီ။ဒုက္ခဆင်းရဲခံရာကာလသည်ငါ့ကိုမှီပြီ ညအခါငါအယိုးတို့သည်အလွန်ကိုက်ခဲ၍ငါအကြောတို့သည်သက်သာခြင်းမရှိရကြငါအနာသည်ပြင်းထန်သဖြင့်အဝတ်နှင့်ဖုံးလွှမ်းတကဲ့သို့ငါကိုဖုံးလွှမ်း၍အင်ကြီးလေဆွတ်ကဲ့သို့ငါကိုစီးလျက်နေ၏ငါကိုရွှွန့်တဲသို့တွန်းချတော်မူသဖြင့်ငါသည်မြေမှုန့်နှင့်မိဖို့ပြာကဲ့သို့ဖြစ်လေပြီကိုရောအာအကျွန်ုပ်အဟစ်တော်လဲကြားတော်မမူအကျွန်ုပ်သည်မတ်တနေတော်လဲ မှတ်တော်မမူအကျွန်ုပ်ကိုကြမ်းတမ်းစွာပြု၍အာကြီးသောလက်တော်နှင့်ညှင်းဆဲတော်မူ၏အကျွန်ုပ်ကိုခြီသွား၍လေကိုစီးစေသဖြင့်အကျွန်ုပ်၏ကိုယ်ခန္ဓာကို ဖြုတ်လွှင့်တော်မူ၏တေခြင်းတို့၎င်းအသက်ရှင်သောသူခတ်သိမ်းတို့အဖို့စီရင်သောနေရာတို့၎င်းအကျွန်ုပ်ကို ပို့ဆောင်တော်မူမည်ဟု အကျွန်ုပ်သိပါ၏ဘုရားသခင်သည်လက်ဆန့်တော်မူသောအခါ တောင်းပန်တော်လည်းအချင်းနှင့်ဖြစ်၏ဖြစ်စည်းတော်မူသောအခါအော်ဟစ်တော်လည်းကျေးဇူးမရှိ အမှုရောက်သောသူတို့အတွက်ငါငိုကြွေးဘူးပြီမဟုတ်လောဆင်းရဲသောသူတို့အတွက်ငါစိတ်နာကြီးပြီမဟုတ်လောအငယ်26မှ30သို့တော်လည်းငါသည်ကောင်းကျိုးကိုမျှော်လင့်သောအခါဘေးရောက်လာ၏အလင်းကိုတောင်းတသောအခါမှောင်မိုက်ဖြစ်၏ ငါအသေးသည်ပူလောင်၍ငြိမ်းခြင်းမရှိ။ဒုက္ခဆင်းရဲခံရာကာလသည်ငါ့ကိုတွေ့မိပြီ။နေရောင်ကွယ်၍မှောင်မိုက်၌လှည့်လည်ရ၏။ပရိသတ်အလယ်၌မတ်တပ်နေ၍ကြွေးကြော်ရ၏။မြေခွေးတို့နှင့်ညီအစ်ကိုတော်၏။ကုလားအုပ်ငှက်တို့နှင့်ပေါင်းဘော်ရ၏။အဆင်းမဲလျက်၊အရိုးပူလောင်လျက်ရှိ၏။ငါ့စောင်းသည်ညည်းတွားသောအသံ၊ငါ့ပုလွေသည်ငိုကြွေးသောအသံကိုသာပေးတတ်၏